ကံကြီးနှင့်အငယ်1မှ9တပန်သာရဖျားသည်ငါအားမိန်တော်မူသည့်အတိုင်းငါတို့သည်လှည့်၍အေဒုံပင်လေလမ်းဖြင့်တောသို့ခရီးသွားလျက်ဇီးရတောင်ကိုကြာမြင့်စွာလှည့်လေကြ၏ဒါရဖျားကလည်းသင်တို့သည်ကာလချိန်စိတ်အောင်ဤတောင်ကိုလှည့်လေကြပြီတပန်မြောက်မျက်နှာသို့တွားကြဥလော့သင်သည်လူများတို့အားဆင်းဆူရမည်မှာ သင်တို့၏ညီအစ်ကိုဧသောအမျိုးသားတို့နေသောစိရပြည်အနားမှာသင်တို့ရှောက်သွားသောအခါသူတို့သည်ကြောက်ကြလိမ့်မည်။ထိုကြောင့်သတိပြုကြလော့။သူတို့ကိုအလျှင်းမပြုကြနှင့်။သူတို့ပြည်ကိုသင်တို့အားငါမပေး။ခြေနင်းရာခန့်ကိုမျှမပေး။စိရတောင်ကိုဧသောအားငါအပိုင်ပေးပြီ။သင်တို့သည်စားဘို့ရာအစာကို၎င်း၊သောက်ဘို့ရာရေကို၎င်းသူတို့ထံငွေနှင့်ဝယ်ရကြမည် သင်တို့ပြုလေရာရာ၌သင်တို့၏ဘုရားသခင်ထာဝရဘုရားသည်ကောင်းချီးပေးတော်မူပြီးဤတောကြီး၌သင်တို့လှည့်လေသောအကြောင်းအရာတို့ကိုတည်တော်မူ၏အနှစ်40ပတ်လုံးသင်တို့၏ဘုရားသခင်ထာဝရဘုရားသည်သင်တို့နှင့်အတူရှိတော်မူသည်ဖြစ်၍သင်တို့၌ဗာမျှမလိုဟုဆင့်ဆိုရ၏အငယ်၈မှ၅ဇီးရပြီမှနေသော ငါတို့ညီကိုဧသောအမျိုးသားတို့အနား၌ရှောက်လျက်ဧလံမြို့ဧဇယုံဂါဖာမြို့မှတွားသောလွင်ပြင်လမ်းသို့လိုက်ပြီးလျှင် တဖန်လှည့်၍မောဘတောလမ်းဖြင့်တွားကြ၏ဒါဝရဘုရားကလည်းမောဘပြည်သားတို့ကို မနှောက်ယှက်နှင့်စစ်မတိုက်နှင့် သူတို့ပြည်ကိုတင့်အားငါအပိုင်မပေးအာရပြည်ကို လောတအမျိုးသားတို့အားငါအပိုင်ပေးပြီဟုငါအားမိန်တော်မူ၏ ရှေးကာလ၌အာနကအမျိုးသားကဲ့သို့ ကြီးမြင့်များပြားသော လူ၊ဧမိမ်အမျိုးသားတို့သည် ထိုပြည်မှာနေကြ၏။ထိုသူတို့သည်အာနကအမျိုးသားကဲ့သို့အလွန်ကြီးမားသော လူတို့အဝင်ဖြစ်သည်ကို လူများထင်မှတ်ကြ၏။သို့ရာတွင် မောဘပြည်သားတို့သည် ထိုသူတို့ကိုဧမိမ်ဟူ၍ခေါ်ကြ၏။ ရှေးကာလ၌ဟောရိလူတို့သည်လည်းစိရပြည်မှာနေကြ၏။ထိုသူတို့ကိုဧသောအမျိုးသားတို့သည်သုတ်သင်ပယ်ရှင်း၍သူတို့နေရာ၌နေကြ၏။ထိုအတူထာဝရဘုရား အပိုင်ပေးတော်မူသောပြည်ကိုဣသရေလအမျိုးသားတို့သည်ပြုရကြသတည်း။ယခုထ၍ဇရက်ချောင်းကိုကူးကြလော့ဟု မိန့်တော်မူသည်အတိုင်း၊သင်တို့သည်ဇရက်ချောင်းကိုကူးကြ၏။ ကာဒေရှဘာနာအရတ်တို့အရင်ရောက်သောကာလမှစ၍ဇေယျချောင်းကိုကူးသောကာလတိုင်အောင်နှစ်ပေါင်း38နှစ်လွန်သည်။ဒါဝရဖျားချိန်ဆိုတော်မူသည့်အတိုင်းအရင်စစ်သူရဲမျိုးအပေါင်းတို့သည် လူအယုံအရင်တဲကတေချီကွယ်ပြောက်ရကြ၏။ထိုသူတို့မကွယ်မပြောက်မီတိုင်အောင်ဒါဝရဖျားသည်သူတို့ကိုအလုံးရင်တဲကပယ်ရှားခြင်းကလက်တော်ကိုဆန့်တော်မူ၏ အငယ်16မှ22စစ်သူရဲ့အပေါင်းတို့သည် လူစုတဲကတေချေကွယ်ပြောက်ပြီးမှသာရဖျားကတင်းဒီမောဘပြည်အာရနယ်အလယ်၌ယနေ့လျှောက်သွားရမည်အာမုံအမျိုးသားတို့အနီးသို့ရောက်သောအခါသူတို့ကိုမနှောက်ယှက်နှင့်အလင်းမပြုနှင့်အာမုံအမျိုးသားနေသောပြည်ကိုတင့်အားငါအပိုင်မပေးထိုပြည်ကို လောတအမျိုးသားတို့အား ငါအပိုင်ပေးပြီဟုငါအားမိန်တော်မူ၏ထိုပြည်ကိုလည်းအလွန်ကြီးမားသောသူတို့၏နေရာဖြစ်သည်ဟုလူများထင်မှတ်ကြ၏ရှေးကာလ၌ထိုတို့သောလူတို့သည်နေကြ၏သူတို့ကိုအာမုန်ပြည်သားတို့သည်ဇမ်စုမိန်ဟု၍ခေါ်ကြ၏ထိုလူမျိုးသည်အနာကအမျိုးသားကဲ့သို့ကြီးမြင့်များပြားသောသူဖြစ်ကြ၏သို့တော်လည်းဇီးရပြည်၌နေသောအေသောအမျိုးသားရှိမှဟောရိ လူတို့ကိုထာဝရဘုရားဖျက်ဆီးတော်မူသဖြင့်၊သူတို့နေရာ၌ဧသောအမျိုးသားတို့သည်ယနေ့တိုင်အောင် နေကြသကဲ့သို့၊အမ္မုန်အမျိုးသားရှေ့မှာဇံဇုန်မိမ်လူတို့ကိုသုတ်သင်ပယ်ရှင်းတော်မူသဖြင့်၊သူတို့နေရာ၌အမ္မုန်အမျိုးသားတို့သည် နေကြ၏။23ထိုအတူဟာဇရိမ်မြို့မှစ၍ အဇာမြို့တိုင်အောင်နေဘူးသောအာဝိန်လူတို့ကိုကတောရမြို့မှထွက်သောကတောရင် လူတို့သည်ဖျက်ဆီး၍သူတို့နေရာ၌နေကြ၏တင်တို့သည်ထ၍ခရီးသွားသည်ဖြင့်အာနုံမြစ်ကိုကူးကြလော့အာမောရိအမျိုး ဟေရှပုံရှင်ဘရင် ရှိဟုန်နှင့် သူ၏မြေကိုတင်တို့လက်၌ငါအပ်သောကြောင့်ထိုမြေကိုသိမ်းဆပြု၍ထိုမင်းကိုစစ်တိုက်ကြလော့ မိုးကောင်းကင်အောက်၌ရှိသမျှသောလူမျိုးတို့သည်ယနေ့သင်တို့ကိုကြောက်ရွံ့ထိတ်လန့်စရာရှိမည်အကြောင်းငါပြုမည်။သင်တို့၏သိတင်းကိုကြား၍တုန်လှုပ်ခြင်း၊စိုးရိမ်ကြောင့်ကြခြင်းသို့ ရောက်ကြလိမ့်မည်ဟုမိန့်တော်မူ၏။ငါသည်လည်းကေဒမုတ်တောမှဟေရှဘုန်ရှင်ဘုရင်ရှိဟုန်မင်းထံသို့သံတမန်တို့ကိုစေလွှတ်လျက်၊မင်းကြီး၏ပြည်အလယ်၌ကျွန်ုပ်ရှောက်သွားပါရစေ မင်းလန်းတို့သာလိုက်ပါမည်လက်ရဘက်လက်ဝဲဘက်သို့မလွှဲပါအငယ်28မှ39ဇီးယပြည်၌နေသောဧသောအမျိုးသားအာရပြည်၌နေသောမောဘအမျိုးသားတို့သည်ကျွန်ုပ်၌ပြုတကဲ့သို့ကျွန်ုပ်စားဖို့ရန်အစာကို၎င်းတောက်ဖို့ရန်ရေကို၎င်းမင်းကြီးသည်ငွေနှင့်ရောင်းပါလော့ကျွန်ုပ်တို့ဖျားသခင်ထာဝရဖျားပေးတော်မူသောပြည်သို့ ကျွန်ုပ်သည်ယော်ဒန်မြစ်ကိုကူး၍မရောက်မီတိုင်အောင်မင်းကြီးပြည်အလယ်၌ခြေဖြင့်တွားယုံမျှတာပြုပါမည်ဟု မိတ္တဟာယစကားနှင့်ပြောဆိုတော်လဲကျွန်ုပ်တို့လျှောက်တွားရသော အခွင့်ကိုဟေရှဘုန်ရှင်ဘရင်ရှိဟုမင်းသည်မပေးအကြောင်းမူကားယနေ့ထင်ရှားသည့်အတိုင်းတင်တို့၏ဘုရားသခင်သာရဘုရားသည် ထိုမင်းကိုတင်တို့လက်၌အပ်ခြင်းငှာခက်ထန်သောစိတ်တော် ခိုင်မာသောနှလုံးကိုသူ၌ပေးသွင်းတော်မူ၏ဒါဝရဘုရားကလည်းရှိဟုမင်းနှင့်သူ၏မြေကိုတင့်အားငါပေးစပြု၏ထိုမြေကို အမွေခံအံ့သောငါတိမ့်စပြုလို့ဟုငါအားမိန်တော်မူ၏ထိုအခါရှိဟုမင်းသည်သူ၏လူအပေါင်းတို့နှင့်တကွာယဟမြို့မှငါတို့ကို တိုက်ချင်းဟံထွက်လာ၏ငါတို့ဖျားသခင်သာရဖျားသည်ထိုမင်းကိုငါတို့၌အပ်တော်မူသည်ဖြင့် သူမဆ၍သားများ လူများအပေါင်းတို့ကိုငါတို့သည်လှုပ်ကြံကြ၏ထိုအခါသူ၏မြို့ရှိသမျှတို့ကိုတိုက်ယူ၍ယောက်ျားမိန်းမသူငယ်တို့ကိုတယောက်မျှမကျွင်းစေခြင်းကရှင်းရှင်းဖျက်ဆီးကြ၏တရိษံများမြို့ရွာ၌လက်ရဥစ္စာများကိုသာ ကိုဖို့သိမ်းယူကြ၏အာနုံမြစ်နား၌ရှိသော အာရောမြို့မှဆ၍ဂိလန်မြို့တိုင်အောင် မြစ်နား၌ရှိသမျှသောမြို့တို့တွင်ငါတို့မအောင်နိုင်သောမြို့တစ်မြို့မျှမရှိငါတို့ဘုရားသခင်သာရဘုရားသည်အလုံးစုံတို့ကိုငါတို့၌အပ်တော်မူ၏တို့ရတွင် အာမုံအမျိုးသားနေသောမြေရုပ်ပုတ်မြင့်နှင့်ဆိုင်သောမြေတောင်ရိုးမျိုးအဆရှိသောငါတို့ဘုရားသခင်သာရဘုရားမြစ်တားတော်မူသောအရာဇုံတစ်ခုကိုမျှမချင်းရကြ